ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ကေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မီယုသမီးမချူတဲမောင်မိသားစုများရဲ့ဓမ္မစက်ခုဓမ္မယုံတော်ကြီးတွင်မှာရှင်မင်းဝန်ဆရာတော်ရဲ့ငါရဲ့တရားစခန်းမဟာတတိပဋ္ဌာန်ဝိပဿနာတရားစခန်းပွဲမှာဓမ္မဒါနတရားလူပေလူမှာကတော့တတိပဋ္ဌာနာသုတ်တံတရားတော် ဘာတရားတော်လဲတတိပဌာနာသုတ်တန်တရားတော်ကြီးဟာမြတ်စွာဘုရားအပိုင်း၃ပိုင်းခွဲပြီးတော့ဟောတာပထမအပိုင်းကမြတ်စွာဘုရားအကျိုးတရားတွေကိုဟောပေးခဲ့တယ်ဒုတိယပိုင်းကျတော့အာထုပ်ပုံအာထုပ်နည်းတွေဟောပေးခဲ့တယ် နောက်ဆုံးပိုင်းကြတော့ဒီသတိပဋ္ဌာန်တရားတွေကိုယူသည်သည်အားထုတ်ပွားများမယ်ဆိုရင်တဲ့ငါဘုရားညွှန်ကြားတဲ့အတိုင်းပွားများအားထုတ်မယ်ဆိုရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ဟာအလွန်ကြာရင်ခုနှစ်နှစ်ပဲအလွန်ကြာရင်ဘယ်နှစ်နှစ်တည်းလဲခုနှစ်နှစ်အားထုတ်တယ် ညာအလေလတ်ရှိသူဆိုရင်တဲ့ခုနလအာထုညာအလေလတ်ရှိတဲ့ပုဂ္ဂိုလ်ခုနလအာထုညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်တဲ့ခုနရက်ပဲအာထုဘယ်နှရက်တယ်လဲခုနရက်အဲဒီလိုအာထုလို့ရှိရင်အရဟတမညာပူညာဆက်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ယဟန္တာတိအောင်ဖြစ်နိုင် တကယ်လို့အစွဲလန်းကြံနေရင် တောင်မှအဲ့ဒီပုဂ္ဂိုလ်ဟာအနာဂံဖြစ်နိုင်တယ်အဲ့ဒီလိုအထင်ဉာဏ်တွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမိန့်တော်မူထားခဲ့ဒါကြောင့်မို့ဒီသတိပဋ္ဌာန်တရားတော်တိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးအားထုတ်မယ်ဆိုရင်ကတော့မိမိတို့အတွက်အလွန်ကြာရင်ခုနှစ်နှစ်ပဲအားထုတ်ပါယဟန္တာဖြစ်နိုင်တယ်ဉာဏ်လည်းလက်ရှိတဲ့ပုဂ္ဂိုလ်စုခုနှစ်လအားထုတ်တယ် ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်နဲ့ယန္တာဖြစ်နိုင်တယ်။ရဲရဲဝံ့ဝံ့ပြက်ပြက်သားသားမြတ်စွာဘုရားမိကြတော်မူခဲ့။ဒါကြောင့်မို့လည်းပဲဒီသတိပဋ္ဌာန်တရားတော်ကြီးဟာမမှားနိုင်တဲ့တရားပဲတဲ့လုံးဝမမှားနိုင်တဲ့တရားပဲတဲ့။အဲ့ဒီမမှားနိုင်တဲ့တရားမှုလည်းပဲမြန်မာနိုင်ငံမှာဆိုရင်လည်းဘုန်းကြီးတို့ အမြင့်ဆုံးဖြစ်တဲ့တန်ခါတက္ကသိုလ်ဆိုတာ ဒီတန်ခါတက္ကသိုလ်ရဲ့ပထမနှစ်၄နှစ်တန်းပေါ့၄နှစ်ဖြစ်ရအဲဒီ၄နှစ်ဖြစ်လို့အလုံးဖြစ်ပြီးပြီဆိုရင်ဘုန်းကြီးတို့ဒီမဟာသတိပဋ္ဌာန်ဝိပဿနာတရားအားထုတ်ဖို့အတွက်အဲ့ဒီသာသနာတန်ခါရီယာမဟာစီသာသနာရိပ်တာမှာ10ရက်မဟာသတိပဋ္ဌာန်ဝိပဿနာတရားအားထုတ်ရပါ အဲဒီလို10ရက်အာထုတ်ပြီးမှတက္ကသီလဓမ္မစရိယာ BA ဆိုတဲ့ဒီဘွဲ့ကိုရပါတယ်။နောက်အဲ့ဒီကနေအောင်မြင်လို့ဆက်ပြီးတော့တက်တဲ့ကမဟာတန်းပေါ့။အဲ့ဒီမဟာတန်းတက်တဲ့ကမှာလည်းပထမနှစ်ဖြစ်ဆိုပြီးတဲ့ကမှာအဲ့ဒီပုဂ္ဂိုလ်များမဟာစီသာသနာရိပ်တာမှာဒီမာသတိပဋ္ဌာန်ဝိပဿနာတရားကို10ရက်အထောက်ပါပါတယ် အဲ့ဒါပြီးတော့မှမဟာရန်ကစက်ထွက်ပြီးပါလေနောက်ဒုတိယနေ့ဆက်တက်လို့ဒုတိယနေ့ဖြည့်ဆိုပြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်များဟာမာစီသာသနာရိပ်တာမှာ45ရက်မာသတိပဋ္ဌာန်တရားအားထုတ်ပါအဲ့လိုအားထုတ်ပြီးလို့ကြံမြန်ပြုစုပြီးပြီဆိုမှတက္ကသီလမဟာဓမ္မစရိယအမင်းအေးဆိုတဲ့ဘွဲ့ကိုရပါတယ်ဒါဘုန်းကြီးတို့ နိုင်ငံတော်သံဃာမဟာနာယကတကယ်အဓိပတိဆရာတော်ကြီးတွေစာပေပရိယကျွမ်းကျင်တော်မူတဲ့ဆရာတော်ဘုရားကြီးတွေအားလုံးပฏิပတ်နဲ့ဆက်ပြီးတော့ရွေးချယ်ထားပုံပါပဲပြည်ပကိုသာသနာပြုတဲ့အခါမှာပရိယနဲ့သာသနာပြုလို့မရဘူးပฏิပတ်နဲ့သာသနာပြုရအဲလိုသာသနာပြုတဲ့အခါမှာကိုအားထုတ်ထားတဲ့ကိုတွေ့တရားဟာလည်းပဲခိုင်မာတဲ့တရားဖြစ်ရ လက်တွေ့ကြည်ကြံအားထုတ်နည်းတွေကိုလည်းအပြည့်စုံပေးနိုင်တဲ့တရားနည်းလမ်းဖြစ်ရဒါကြောင့်အဲဒီမှာတကယ်ကိုနိုင်ငံတော်ရဲ့အဓိပတိဖြစ်တဲ့ဆရာတော်ဘုရားကြီးများကိုယ်တိုင်ရွေးချယ်ပြီးတော့ဒီမဟာစီတတိပဋ္ဌာန်ဝိပဿနာတရားကိုအားထုတ်စီခဲ့ပါနောက်ဘုန်းကြီးတို့ရဲ့အိန္ဒိနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံ အဲ့ဒီထိုင်းနိုင်ငံကဘရင်တက္ကသိုလ်ချူလာလောင်ကွန်းဆိုတဲ့ဘရင်တက္ကသိုလ်ကြီးဒီဘရင်တက္ကသိုလ်ရဲ့နောက်ဆုံးနှစ်ကျောင်းသားတွေကျောင်းသူတွေရောကျောင်းသားတွေရောယဟန်တွေရောပေါ့အဲ့ဒီနောက်ဆုံးနှစ်ကျောင်းသူကျောင်းသားတွေကအားလုံးမြန်မာနိုင်ငံလာပြီးတော့မာစီသာသနာရိပ်တံမှာမဟာသတိပဋ္ဌာန်ဝိပဿနာတရားကိုခုနှစ်လအားထုတ်ရတယ်ဘယ်နှလအားထုတ်ရလဲ ခုဘုန်းကြီးတို့မြန်မာများ9ရက်ဆိုရင်တောင်များလာပြီလို့ထင်နေတာဟိုမှာ9လကြီးတောင်အားထုတ်ရ9လမြန်မာနိုင်ငံမှာအပြည့်အဝဒီသတိပဋ္ဌာန်တရားတွေကိုအားထုတ်ရပါအဲ့ဒီပထမအားထုတ်ဖို့ရွေးချယ်တော့မှဆိုရင်လည်းပဲတိုင်းနိုင်ငံရဲ့သာသနာပိုင်ဆရာတော်ကြီးတွေအဲ့ဒီကျူလန်လောင်ကွန်းတက္ကသိုလ်ကြီးရဲ့ဗာမုခချုပ်ဆရာတော်တွေဗာမုခချုပ်ပုဂ္ဂိုလ်တွေနောက်ပြီးတော့ ထိုင်းနိုင်ငံတမ္မာကြီးတွေလာပြီးတော့မာစီသာသနာရေးတမ္မာလာပြီးတော့ဒီမှာတောင်းဆိုတဲ့အခါလက်ခံနိုင်မခံနိုင်တရားထုတ်ဖို့မြန်မာနိုင်ငံရဲ့တရားတွေကိုအားလုံးသူတို့လေ့လာထားတဲ့အကြောင်းအားလုံးကဘုရားဟောတွေဖြစ်ပေမဲ့ဒီတိပဋ္ဌာန်သုတ်တန်ကြီးကတော့အင်မတန်ခိုင်မာတဲ့တရားဖြစ်တဲ့အတွက် သူတို့เจ้าသူเจ้าသားတွေအားလုံးကိုဒီတတိပဋ္ဌာန်တရားကိုအထုတ်စေလိုတဲ့အကြောင်းဒါကြောင့်ဒီမာစီသာသနာရိပ်သာကိုရွေးချယ်ပြီးတော့ပို့ရမှာဖြစ်တဲ့အကြောင်းအဲ့ဒီနှစ်ကပထမအဦးဆုံးနှစ်ကဆိုရင်80ကျော်လောက်ကျောင်းသူကျောင်းသားတွေလာအားထုတ်ပါအဲ့ဒီမှာခုနလတိုင်တိုင်အားထုတ်သွားပါအဲ့တော့သူတို့ရဲ့နိုင်ငံကပုံကိုယ်ကြီးရှိတော့သူတို့မှလည်းပဲစူဝါရဲ့ဘတ်ဂျက်ကကုန်ကြများပုံရပါ ဒုတိယနေ့ကျတော့နည်းနည်းသက်တာအောင်ဆိုပြီးတော့ထိုင်းနိုင်ငံကိုဒီကကမ္မထာနာစီရနဲ့ဝန်ဆောင်တန်ဃာတော်များပင့်မာစီရနေပင့်ပြီးတော့ထိုင်းနိုင်ငံမှာသူတို့ရဲ့ချူလာလောင်ကုန်းတက္ကသိုလ်ရဲ့နောက်ဆုံးနှစ်ကျောင်းသူကျောင်းသားတွေကိုတရားပြပြီးတော့ပေးရပါတယ်ခုနှစ်လအဲဒီလိုခုနှစ်လတိုင်တိုင်တရားပြပေးပြီးတော့မှဒီပုဂ္ဂိုလ်ကြီးအဲဒီမှာကြံပြူပြီးတော့မှနောက်ဆုံးဘွဲ့ကိုရရှိပါတယ် အဲဒီမှာဒုတိယနှစ်ထိုင်းနိုင်ငံမှာပြင်ပြီးတော့တရားပြတဲ့အခါကျတော့သူတို့နိုင်ငံမှာဆိုတော့ဒီကစီကံတကြပြောဖို့ဆိုဖို့သူတို့နိုင်ငံသားတွေအခက်ခဲတွေ့တဲ့အခါအထုတ်တဲ့နေရာမှာလည်းနည်းနည်းပို့ရတာလေးတွေရှိတော့တတရားနှစ်ကြတော့မြန်မာနိုင်ငံမှာ3လသူတို့နိုင်ငံမှာ4လမြန်မာနိုင်ငံမှာပထမ3လကိုစနစ်တကျကြာကြာနာနာအထုတ်စီပြီးတော့မှနောက်ထိုင်းနိုင်ငံမှာ၄လအဲဒီလိုအထုတ်စီခဲ့ပါ ခုဆိုရင်တတိယအကြိမ်ပြီးသွားပါအဲ့ဒီပထမဦးဆုံးအထုတ်ခဲ့တဲ့ကျူလာလောင်ကွန်းတက္ကသိုလ်ရဲ့နောက်ဆုံးနဲ့ကျောင်းသားတွေကယဟန်တော်တွေဟာအခုဆိုရင်ကမ္ဘာနိုင်ငံအသီးသီးမှာထိုင်းကျောင်းတွေတပါးစီ တပါးစီပို့လွှတ်ပေးတယ်။ဒါဘုန်းကြီးတို့အမေရိကန်နိုင်ငံမှာဆိုရင်လည်းထိုင်းကျောင်းတွေကိုသွားကြည့်ဒီတိပ္ပံတရားအထုတ်မယ်ဆိုရင်ပြတဲ့ပုဂ္ဂိုလ်ရှိလိမ့်မယ် အဲဒီမှာထိုင်းကျောင်းတွေကိုဒီတိပ္ပံတရားကိုမာစီသာသနာရိပ်တာကခုနလတန်တန်အားထုတ်ပြီးသားပုဂ္ဂိုလ်တွေကိုကမ္မထာနာစရိယအဖြစ်နဲ့အဲဒီမှာသူတို့ကျောင်းတိုက်တွေကိုပို့လွတ်တယ်ကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့ထိုင်းကျောင်းတွေအဲ့ဒီပို့လွတ်ပြီးတော့သူတို့နိုင်ငံသူနိုင်ငံသားတွေဒီတိပ္ပံတရားအားထုတ်ရမယ်ဆိုပြီးတော့ညွန်ကြားပြီးတော့ဒီတိပ္ပံတရားကိုအထူးပြုပြီးတော့တရားပြသနေပါတယ်။ဒါကြောင့်ဒီတိပ္ပံတရားတကယ်ကို ခိုင်မာပြီးတော့မလွဲနိုင်မမှားနိုင်တဲ့တရားအစီဖြစ်ပါရသော်ဘုရားကိုယ်တိုင်ကလည်းပဲအကျိုးတရားတွေရကြောင်းကိုရှေ့ပိုင်းကနေပြီးတော့တရားကိုကြီးညာပြီးပြီးပြီးတော့မှအလယ်ပိုင်းမှာကျင့်စဉ်တွေဟောပါတယ်အဲ့ဒီကျင့်စဉ်တွေကဘာလဲဆိုရင်ဣဒဘေခုေဘေခုကာယေကာယ ानु ပတ္တိဝိဟာရတိအာတပိတံပဇာနောတတိမဝိနိယလောကေပိစ္ဆာဒေါမနတာ ဝေဒနာတုဝေဒနာနုပတိဝိဟာရတိအာတပိတံပဇာနောတတိမဝိနေယလောကိပိစ္ဆဒောမနတစိတ်တေစိတ်တံနုပတိဝိဟာရတိအာတပိတံပဇာနောတတိမဝိနေယလောကိပိစ္ဆဒောမနတဓမ္မေတုဓမ္မနုပတိဝိဟာရတိအာတပိတံပဇာနောတတိမဝိနေယလောကိပိစ္ဆဒောမနတအဲ့ဒီကျင့်စဉ်ဖြစ်တဲ့ဒီမှာတတိပဋ္ဌာန်ကျင့်စဉ်ကိုစပြီးတော့မြတ်စွာဘုရားဟောပေးပါတယ် ရှုမှတ်ရမယ်အာယုံဟာဒီလေးမျိုးပဲဆိုတာကိုမြတ်စွာဘုရားကကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ္တ ानु ပဒနာဓမ္မ ानु ပဒနာဒီရှုမှတ်ရမယ်အာယုံလေးမျိုးကိုပထမဦးဆုံးဟောပေးအဲ့ဒီဟောတဲ့အထဲမှာလည်းပဲကာယ ानु ပဒနာကိုရှေ့ပိုင်းကရှေ့ကနေထားပြီးဟောပြ။ဘာကြောင့်လဲဆိုတော့ရှုမှတ်ရတဲ့အာယုံဟာထင်ရှားလို့လားမထင်ရှားလို့လားထင်ရှားလို့ စပြီးတော့အာထုဇယောဂီပုဂ္ဂိုလ်ဟာသဘောတဘာဝလေးတွေရှုပါဆိုလို့ဘယ်လိုမှမရှုနိုင်သေးဘူးမသိနိုင်သေးဘူးဒါကြောင့်မို့ဒီကာနုပဒနာအထင်ရှားဆုံးကိုယ်မူရာကစပြီးတော့ရှုရမယ်ကိစ္စတော်ဝါကိစ္စမိတိသွားတဲ့အခါရှုရတဲ့အခါရှုထိုင်တဲ့အခါရှုလျောင်းတဲ့အခါရှုရှုတဲ့အခါမှာဒီရှုနေတာဟာဒါရတာထိုင်တာသွားတာလျောင်းတာဒါတွေဟာကိုယ်မူရာတွေကြီးတဲ့ ကွေးတာဆန္ဒစောင်းတာပြောင်းတာစသည် ကိုယ်အမူအရာဖောင်းတာပိန်တာဝင်တာထွက်တာဒါအားလုံးဟာကိုယ်အမူအရာကာယ ानु ပတနာတွေအဲ့ဒီကာယ ानु ပတနာတတိပဋ္ဌာန်ရှုမှတ်နည်းကိုရှေ့ကနေပြီးတော့ပထမအဦးဆုံးပေးရှုမှတ်တဲ့ခါကာလမှာလည်းပဲရှုပုံချင်းရာဘုန်းကြီးမနေ့ကပြောခဲ့ပြီအနေစာမမြဲတဲ့သဘောကိုမြင်အောင်ရှုဒုက္ခ ဆင်းရဲတဲ့သဘောကိုမြင်အောင်ရှုအနတ္တအစိုးမရတဲ့သဘောကိုမြင်အောင်ရှုအတုပမတင့်တယ်တဲ့သဘောမြင်အောင်ရှုရှုပုံချင်းရ၄မျိုးရှုတိုင်းရှုတိုင်းဟာဘာကိုပဲရှုရှုပေါ့ထိုင်တာကိုပဲရှုရှုရတာကိုပဲရှုရှုသွားတာကိုပဲရှုရှုလျောင်းတာကိုပဲရှုရှုရှုတိုင်းဟာမြဲတာသိရမှလားမမြဲတာသိရမှလားမမြဲတာလေးကိုသိအောင်ရှုအဲ့ဒီမမြဲတာသိပြီဆိုရင်ဟိုဘက်ကဆင်းရဲတာစူးမရတာအကုန်လုံးသိပြီမတင်တဲ့သဘောတွေလည်းအကုန်သိလာလိမ့် အဲဒီလိုပဲဘုန်းကြီးတို့ယောဂီများဒီဖောင်းမှုပိမှုအာယုံလေးကိုပင်နိုင်တာရှုပြန်တော့လည်းပဲဒီဖောင်းမှုလေးရဲ့မမြဲဘူးပိမှုလေးရဲ့မမြဲဘူးဖောင်းတာလေးရဲ့ပေါ်လာဘူးပျောက်သွားဘူးပိနာလေးရဲ့ပေါ်လာဘူးပျောက်သွားဘူးမသိစိတ်လေးရဲ့တိပုံပြက်ပုံအဲ့ဒါလေးတွေကိုသဘောကျသွားပြီဆိုရင်တော့ဒါဒီပုဂ္ဂိုလ်ဟာဖြစ်ပြညာမမြဲတဲ့အနိစ္စနုပဒနာညာပေါ်တာပဲအဲ့ဒီညာပေါ်လာပြီဆိုရင်ပယ်ခွာခြင်း ကိစ္စကလည်း၄မျိုး အနိစ္စမမြဲတာကို မြင်ပြီဆိုရင်နိစ္စမြဲတယ်ဆိုတာကိုပယ်ခြင်းကိစ္စပြီးသွားပြီဒုက္ခဆင်းရဲတဲ့သဘောကိုတွေ့ပြီဆိုရင်ဘုန်းကြီးတို့ဒုက္ခချမ်းသာတယ်ဆိုတာကိုပယ်ခြင်းကိစ္စပြီးသွားပြီအနတ္တအစိုးမရတဲ့သဘောကိုသိချာ မြင်ပြီဆိုရင် အတ္တဆိုတဲ့အစွဲကိုလည်းပဲအတ္တပယ်ခြင်းကိစ္စပြီးသွားပြီအတုပ မတင့်တယ်တဲ့သဘောကိုမိမိကမြင်ပြီဆိုရင်တင့်တယ်တဲ့သဘောသူ့ဘာကိုလည်းပယ်ရင်ကိစ္စပြီးသွားပြီ။ဒါကြောင့်မို့ရှုပုံအချင်းရအားဖြင့်မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမရတဲ့သဘောမတင့်တယ်တဲ့သဘောကို မြင်အောင်ရှုတော့ပယ်ရင်ကိစ္စကလည်းပဲနေစာဒုက္ခအတ္တသူ့ဘာဆိုတဲ့ဒီလေးပါအားလုံးပယ်မှုကိစ္စပြီးသွားတယ် ဒါကဘုန်းကြီးတို့ယောဂီများဒီကာယ ानु ပတ္တနာရှုနေရင်လည်းပဲဒီလိုပဲမမြဲတာဆင်းရဲတာစိုးမရတာမတင့်တယ်တာအဲ့ဒါတွေကိုဒေချာဉာဏ်နဲ့မြင်ပြီဆိုရင် မြဲတယ်ချမ်းသာတယ်ကောင်းစားတယ်ကိုယ်လိုတိုင်းဖြစ်တယ်တင့်တယ်တယ်ဆိုတာတွေအားလုံးပဲကိစ္စပြီးသွားတာအဲ့ဒါဒီကာ ानु ပတ္တနာကိုအမူအရာလေးရှုရင်းကနေပါ ကိုပဲရှုရှု၆တွာရကပေါ်လာသမျှအာယုံကိုရှုရှုတိုင်းဒီတိုင်းပဲအတန်အာယုံလေးရှုလိုက်လေဖြစ်ပြီးပြသွားတဲ့သဘော အနံ့အာယုန်လေးရှုလိုက်လည်းဖြစ်ပြီးပြတ်သွားတဲ့သဘောအရသာအာယုန်လေးတွေရှုလိုက်ရင်လည်းဖြစ်ပြီးပြတ်သွားတဲ့သဘောအတွေ့အထိစိတ်ကူးကြံစည်မှုမှစပြီးတော့ရှုတိုင်းရှုတိုင်းဟာအားလုံးဟာရှုစရာအာယုံရောရှုစိတ်ကလေးရောပေါ်ပြီးပြောက်ဖြစ်ပြီးပြည့်ဒီသဘောကြီးတဲ့မြင်နေပြီဆိုရင်ရနေဆန်တန်ဒုက္ခမမြဲတာသိရင်ဆင်းရဲတာလည်းသိပြီဆင်းရဲတာသိရင်တန်ဒုက္ခဒရဏတ္တအစိုးမရတဲ့သဘောလေအားလုံးသိသွားမယ်အဲဒီလိုအနိစ္စဒုက္ခအနတ္တ အတုပဆိုတဲ့မတင့်တဲ့တဲ့သဘောအကုန်လုံးဒီမှာမြင်လာပြီဆိုရင်ကတော့နေသဒုက္ခအတ္တတုပဆိုတဲ့ဒီတရားတွေအားလုံးပဲမှုကိစ္စပြီးသွားတာအဲဒီလိုပဲဝေဒနာနုပဒနာရှုလဲဒီတိုင်းပဲခံစားမှုလေးတွေရှုတဲ့အခါမှာလည်းပဲကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုသို့တော်လည်းပဲစပြီးတော့အာထုဆသမာဓိထူထောင်စယောဂီပုဂ္ဂိုလ်မှာတော့မကောင်းတဲ့ခံစားမှုကပိုပြီးထင်ရှားတယ် ဘာခံစားမှုကပူတင်ရှားလဲနေမကောင်းတဲ့ခံစားမှုကပူပြီးထင်ရှားတယ်အဲ့ဒီမကောင်းတဲ့ခံစားမှုထင်ရှားတော့ကိုကရှုတဲ့ခံမှလေးပဲယထာယထာဝပနတ္တကာယောပနိဟိတောဟောတိတထတထနာပသနာတိဆိုတဲ့အတိုင်းအကျဉ်းမူရာအဖြစ်ထင်ရှားတယ်အင်းထူးမူရာကိုရှုရမယ်ဆိုတဲ့အတိုင်းပဲထင်ရှားတဲ့အာယုံကိုမရှုရဘူးလားရှုရတယ်မကောင်းတဲ့အာယုံထင်ရှားရင်မကောင်းတာနာရင်လည်းနာတယ်လို့ရှုတယ် ညောင်းရင်လည်းညောင်းတယ်ရှုဆင်းရဲရင်လည်းဆင်းရဲတယ်ဆင်းရဲတယ်ရှုပူရင်လည်းပူတယ်ရှုမိမိမှာခံခက်နေရင်လည်းခံခက်တယ်ရှုမိမိခံစားနေတဲ့အတိုင်းရှုသွားရုံပဲအဲအဲ့ဒီလိုလေးတွေရှုနေရဖောင်းမှုပင်မှုလေးကိုပြင်နိုင်ထားပြီးတော့အဲ့ဒီပေါ်လာတဲ့ထင်ရှားတဲ့အာယုံလေးကိုဒီလိုရှုနေရှုမှုရှုစိတ်ကရှုမှတ်ရမယ်အာယုံပေါ်မှာဆွဲဆွဲမြဲမြဲရှုစိတ်လေးကပ်ပြီးတော့တည်နေပြီဆိုရင်တော့ ရှုစိတ်လေးကပ်ပြီးတော့ဒီနေပြီဆိုရင်တော့ဒီဝေဒနာရဲ့တကယ်တဘာဝအမှန်လေးအတိုင်းသိလာလိမ့်မယ်။မြတ်စွာဘုရားကတမဟိတောယထာဘူတံပဇာနာတိတမဟိတောစိတ်တည်ခြင်းမှုတမာရိဖြစ်နေပြီဆိုရင်ယထာဘူတံပဇာနာတိအမှန်တိုင်းသိတဲ့ဉာဏ်ပေါ်လိမ့်မယ်။ရှုကြည့်ပါ။တချို့ကခေါင်းကိုက်ရင်ခေါင်းကိုက်တယ်လို့ရှုရင်ခေါင်းဆိုတဲ့ပညာကြီးပေါ်နေမှာပေါ့။ ခန္ဓာရင်ခန္ဓာတယ်လို့ရှုနေရင်အဲ့ဒီခါဆိုတဲ့ပညာကြီးပေါ်နေမှာပေါ့တင်မာကပူနေရင်ပူတယ်လို့ရှုနေရင်အဲ့ဒီတင်မာဆိုတဲ့ပညာကြီးပေါ်နေမှာပေါ့ပညာကြီးရှုနေလို့တရားမဟုတ်ဘူးစသည်ဖြင့်ဝေဖန်ပြီးတော့ပြောဆိုကြတာလေအများကြီးပါပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဒီတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးဟောနေတဲ့အချိန်တုန်းကမျိုးစုံ တိုက်ခိုက်ဝေဖန်ပြီးတော့ဟောပြောတာတွေရောစာပေရေးသားပြီးတိုက်ခိုက်တာတွေရောအမျိုးစုံခံရပါသို့တော်လည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာဓမ္မိမိရဲ့အတ္တနောမတိနဲ့ဟောတဲ့တရားမဟုတ်ဘူးတဲ့မြတ်စွာဘုရားကိုယ်တိုင်တိုက်ရိုက်ပါဠိတော်ကြီးမှာဟောထားတာတိုင်းတိုင်းတယ်မှရရတယ်မှသွားသွားတယ်မှအိတ်အိတ်တယ်မှစားစားတယ်မှမြင်မြင်တယ်မှဒါမြတ်စွာဘုရားကိုယ်တိုင်ဟောကြားထား အဲလိုတိုက်ရိုက်ဟောကြားထားတာဖြစ်တဲ့အတွက်သူတို့မိမိကိုတိုက်ခိုက်တယ်ဆိုတာမြတ်စွာဘုရားတိုက်ခိုက်နေတာ ਨੇ တူတူပဲဆိုပြီးတော့မာသီဆရာတော်ဘုရားကြီးကဘာမှမတုတ်ပြန်ဘူးမိမိသွားတဲ့လမ်းကြောင်းပေါ်မှာပဲတည့်တယ်လျှောက်မိမိကိုယ်တိုင် ကိုကြသဘောကျအောင်ကြင်ကြံပွားများအထုတ်ထားတယ်ကိုယ်တိုင်ပေါ့မြောက်အောင်ကြင်ကြံပွားများအထုတ်ထားတဲ့အတွက်မိမိအထုတ်ထားတဲ့တရားပေါ်မှာလေယုံကြည်မှုဟာအင်မတန်ကိုခိုင်မြဲတဲ့အတွက်လုံးဝ ဘေးကပုဂ္ဂိုလ်ရဲ့အတိုက်ခိုက်ကြောင့်ဘာမှပြုပြင်မသွားဘူးဆရာတော်ဘုရားကြီးဒီတိုင်းနဲ့ပဲဆက်ပြီးရှုမှတ်စီတယ်အဲတော့ကြိုက်ရင်လည်းကြိုက်တယ်လို့ရှုပူရင်လည်းပူတယ်လို့ရှုနာရင်လည်းနာတယ်လို့ရှုအဲလိုရှုတဲ့ခိုင်းတဲ့အခါမှာစိုးစိုးကပြောတဲ့အတိုင်းဝေဒနာကိုအဲလိုရှုနေတော့ပညာကြီးထင်နေတာဘောဘယ်မှာတရားတွေ့မလဲဆိုတာရှုကြည့်ပါတေးသေးချာချာတွေ့ပါလိမ့်မယ် သေးသေးချာချာယောဂီပုဂ္ဂိုလ်တွေ့ပါလိမ့်မယ်ဥမာအဖြစ်ခေါင်းကိုက်တာကိုယောဂီပုဂ္ဂိုလ်တစ်ခါလေးခံစားရမှာအဲ့ဒီခံစားရတဲ့အခါမှာအဲ့ဒီကိုက်တဲ့နေရာလေးပုံမှာ ရှုစိတ်လေးရောက်အောင်ရှုကြည့်ပါလက်ထင်ကညာဘက်ကကပ်ရင်ညာဘက်ဘယ်ဘက်ကပတ်ရင်ဘယ်ဘက်အဲ့ဒီပုံမှာစိတ်လေးစိုက်ပြီးတော့ရှုကြည့်ပါဓက္ကဓက္ကဓက္ကဓက္ကဝေဒနာအနုပတနာဆိုတဲ့အတိုင်းဝေဒနာခံစားနေရတာလေးကိုအနုအကျဉ်းချင်းအပ္ပမပတနာရှုဆိုတဲ့အတိုင်း ခံစားနေရတာလေးကိုထက်ခါထက်ခါရှုပါကြိုက်တာလေးကိုကြိုက်တယ်အဲဒီထိုးပြီးကြိုက်နေတဲ့အပေါ်မှာရှုစိတ်လေးစိုက်ကြသွားအောင်ရှုနောက်တစ်ချက်ပေါ်လာရင်ကြိုက်တယ်ရှုလိုက်နောက်တစ်ချက်ကြိုက်တာပေါ်လာရင်ကြိုက်တယ်ရှုလိုက်နောက်တစ်ချက်ပေါ်လာရင်ကြိုက်တယ်ရှုလိုက်အဲဒီမှာဓမ္မပိဓမ္မဓမ္မပိဓမ္မဓမ္မပိဓမ္မဓမ္မပိဓမ္မအဲ့ဒီပုံမှာခါရမတ်စီလေးကပ်ပြီးဒီနေအောင်ကြိုးစားရှုနေ အဲ့လိုကြိုးစားရှုလို့ရှုစိတ်ကလေးက10မိနစ်15မိနစ်မိနစ်20မိနစ်30စသည်အဲ့ဒီကိုက်နေတဲ့ခံစားမှုလေးပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်သွားပြီဆိုရင်စိုးစောကခေါင်းကိုက်တယ်လို့ထင်နေတာဒီခေါင်းကြီးကိုက်နေတယ်လို့ထင်တာခေါင်းဆိုတဲ့ပညာတရံပျောက်ပြီးတော့ယောဂီရဲ့ဉာဏ်ထဲမှာဟိုဟာကိုက်နေတာလေးရယ်ခံစားပြီးသိတာလေးရယ်ဒီနှမျိုးပဲတွေ့တော့ကိုက်တာလေးက ရုပ်ကြိုက်တာလေးကပါလေခံစားနေတာလေးကတိသွားတာလေးကနာအဲ့ဒီမှာအဲ့ဒီအတိုင်းရုပ်နဲ့နာပဲပေါ်လွင်လာတယ်ဒါသူဟာသူဒါလိုတိလာတယ်ဆိုတာအမှန်တိတာလားအမှားတိတာလားအမှန်တိတာပြင်းညတရံခေါင်းဆိုတဲ့ဥကောင်းတရံပြောက်ပြီးတော့ကြိုက်မှုသဘောသက်သက်ကလေးပဲတည်တော့တယ်ဟိုဟာကြိုက်တာလေးနဲ့တရားခံစားသိတာလေးနဲ့ဟိုဟာကြိုက်တာလေးနဲ့ခံစားသိတာလေးနဲ့ ကိုက်နေတာလေးကတခြားဒီကရှုပြီးသိနေတာလေးကတခြားကိုက်နေတာလေးကတခြားခံစားပြီးသိနေတာလေးကတခြားနှစ်ခုနှစ်ခုနှစ်ခုကွဲနေတယ်ကိုက်နေတာလေးကယုတ်ခံစားသိနေတာလေးကနာကိုက်နေတာလေးကယုတ်ခံစားသိနေတာလေးကနာနှစ်ခုကွဲကွဲသိနေတယ်အဲ့ဒါကိုဆက်ပြီးရှုနေရှုစိတ်အားတွေကောင်းလို့ဉာဏ်နဲ့ဒီတက်ဒီတက်ပို့ပြီးတော့ဉာဏ်အားတွေမြင့်တက်လာတဲ့အခါကျတော့ဟောကိုက်မှုလေးကလည်းပဲကိုက်တာလေးပေါ်လာလိုက်ပြတ်သွားလိုက် နောက်ထပ်ကိုက်မှုအတိတ်ကလေးဖြစ်ပေါ်လာလိုက်ရှုစိတ်လေးကရှုလိုက် ပြက်သွားလိုက် နောက်ထပ်ကိုက်မှုအတိတ်ကလေးပေါ်လာလိုက်ရှုစိတ်ကလေးကရှုလိုက်ပြက်သွားလိုက်မြဲတာတွေ့တာလားမမြဲတာတွေ့တာလားရှုရင်နဲ့ဖြစ်ပြဉာဏ်မပေါ်ဘူးလားဝေဒနာကိုရှုနေရင်နဲ့ဝေဒနာလေးရဲ့ဖြစ်ပြနေတဲ့သဘောကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းကိုသိနေတာတခါလေဟိုကပေါ်လာလေးရောဒီကမှတ်စိတ်ကလေးရောအတွဲလိုက်အတွဲလိုက်နောက်ကျတစုံတစုံ ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောကြီးတဲ့ယောဂီပုဂ္ဂိုလ်တွေ့နေအဲ့ဒီဖြစ်ပြမှုဆိုတဲ့အနိစ္စနုပဒနာဉာဏ်ပေါ်ပြီးဆိုမှတော့ယရနေဆံတန်ဒုက္ခတန်ဒုက္ခတရဏတ္တဆိုတဲ့ဆင်းရဲတဲ့ဒုက္ခအဆိုးမရတဲ့အနတ္တတရားတွေအနတ္တနုပဒနာဉာဏ်นี่မပေါ်နိုင်ဘူးလားဗျာဒီဝေဒနာတွေကိုကိုလာစေခြင်းသလားမလာစေခြင်းဘူးလားဒါပေမဲ့ခန္ဓာရှိနေတဲ့အတွက်ဒီဝေဒနာတွေမလာဘူးလားလာနေတာပဲဒါကြောင့်မို့ သေးသေးချာချာယောဂီပုဂ္ဂိုလ်စူးစိုက်ရှုပါရှုရင်ဒီဝေဒနာလေးရဲ့ဖြစ်ဖြစ်ဉာဏ်လေးရှင်းရှင်းလင်းလင်းပေါ်လာလိမ့်မယ်နောက်ပြီးတော့တကယ့်သဘောတဘာဝပြဉ္ညာတရံပြောက်ပြီးတော့ပရမတ်သဘောစစ်စစ်ကလေးကိုပဲသိနေလိမ့်မယ်တကယ်ကိုဉာဏ်နဲ့ကိုယ်တိုင်သိလာပြီဆိုရင်အမှန်သိမှတော့အမှားဒိဋ္ဌိတွေမစင်ဘူးလားဗျာအားလုံးစင်သွားတယ်အဲ့ဒီလိုဆက်လက်ရှုမှတ်သွားရင်မမြဲတာသိတဲ့အတွက်ကြောင့်ဟောမြဲတဲ့နေဆဆိုတာပယ်ပြီးဖြစ်သွားတယ် ဆင်းရဲတာကိုသိတဲ့အတွက်ကြောင့်မို့ဒုက္ခဆိုတာဘုန်းကြီးတို့ဒုက္ခဆိုတာပယ်ပြီးဖြစ်သွားတယ်အစိုးမရတဲ့သဘောကိုကိုယ်တိုင်သိလိုက်တာနဲ့တပြိုင်နက်တည်းအတ္တဆိုတဲ့အစိုးရမှုကိုပယ်ခြင်းကိစ္စပြီးသွားတယ်မတင့်တဲ့တဲ့သဘောခန္ဓာကိုရှုရင်းနဲ့မတင့်တဲ့တဲ့သဘောကိုမြင်သွားရင်တင့်နေတဲ့သူ့ဘဆိုတာပယ်ခြင်းကိစ္စပြီးသွားတယ်ဒါကြောင့်မို့ဝေဒနာလေးတွေရှုမှတ်ရင်းနဲ့လည်းပဲဒီလိုယောဂီပုဂ္ဂိုလ်ဟာရှုမှတ်ရှုမှတ်ပုံချင်းရအားဖြင့် လေးမျိုးရှုရင်ရှုခြင်းအပြင်ပယ်ခြင်းကိစ္စလည်းပဲမပြီးနိုင်ဘူးလားဗျာပြီးသွားနိုင်တယ်အဲ့ဒီလိုဆက်ပြီးရှုသွားလို့နတ္တလူပတနာဉာဏ်นี่အားပြည့်ပြီဆိုရင်တော့မဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်တယ်ဒါဝေဒနာနုပတနာနောက်နံပါတ်3ကစိတ်တံနုပတနာဘာနုပတနာလဲ စိတ်တ ानु ပတနာဆိုတာကတော့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတာလေကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကစိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်တဲ့ကဲဒါလေးကိုဆိုကြည့်မယ်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည်စိတ်အမူအရာဖြစ်တိုင်းမှမှန်စွာသိရမည် ဆိုလိုက်ပါစေမူရာတရားမှာမှန်စွာသိရမည်စေမူရာတရားမှာမှန်စွာသိရမည်ဒီစိတ်အမူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းအမှန်တိုင်းသိအောင်ရှုတဲ့ရိုးရိုးတမန်လေးသိဖို့မဟုတ်ဘူးအမှန်တိုင်းသိအောင်ရှုရအဲဒီမှာတတိပဋ္ဌာန်ဒေသနာတော်မှာတတရာကံဝါစိတ်တံတတရာကံစိတ်တံဒီပဇာနာတိတဲ့ ဝိဒရာဂံဝါစိတ်တံဝိဒရာဂံစိတ်တံဒီပဇာနာတိတာရောတံဝါစိတ်တံတာရောတံစိတ်တံဒီပဇာနာတိဝိဒရောတံဝါစိတ်တံဝိဒရောတံစိတ်တံဒီပဇာနာတိတမောဟဝါစိတ်တံတမောဟစိတ်တံဒီပဇာနာတိဝိဒမောဟဝါစိတ်တံဝိဒမောဟစိတ်တံဒီပဇာနာတိလို့မြတ်စွာဘုရားကစိတ်လေးဖြစ်တဲ့ရှုမှတ်ပုံလေးတွေကိုဟောကြားပေးတာရာဂန်းနဲ့တကွာဖြစ်တဲ့စိတ် အဲ့ဒီလိုຢာကနဲ့တကွဖြစ်တဲ့စိတ်လေးပေါ်လာရင်အဲ့ဒီစိတ်ကလေးကိုသိအောင်ရှုတဲ့အမှန်တိုင်းသိအောင်ရှုတယ်လူချင်းတဲ့လောဘစိတ်တွေဖြစ်နေအဲ့ဒီလောဘစိတ်ရှုပေါ့နေသက်တာလေးတွေတွေ့ရင်အဲ့ဒီနေသက်တဲ့စိတ်လေးရှုပေါ့အဲ့လိုຢာကနဲ့တကွဖြစ်တဲ့စိတ်လေးဖြစ်ပေါ်လာရင်အဲ့ဒီစိတ်လေးရှုတယ်ဒီတိုင်သူ့ရဲ့သဘောအတိုင်းပဲစိတ်လေးကသူ့သဘောအတိုင်းသူဖြစ်နေတယ်ဆိုရင်လည်းပဲအဲ့ဒီသူ့သဘောလေးအတိုင်းပဲထင်ရှားတဲ့အတိုင်းလေးရှုနေတယ် ဝိတရာဝိတရာကံဝါစိတံဝိတရာကစိတံဒီပဇာနာတိနောက်တကသာရောတံဝါစိတံဒေါသနဲ့တကွာဖြစ်တဲ့စိတ်ဘာနဲ့တကွာဖြစ်တာလဲဟေးအဲ့ဒီစိတ်လေးပေါ်လာရင်လေဒီစိတ်ကလေးကို မရှိရဘူးလားတခါတရံတရားရှုမှရင်ဒေါသတွေမဖြစ်ဘူးလားဖြစ်တတ်တယ်နော်တခါတရံအများပုဂ္ဂိုလ်မဖြစ်တတ်မဟုတ်ဘူးဘေးကပုဂ္ဂိုလ်ဖြစ်တတ်မဟုတ်ကိုယ့်ဟာကိုယ်ဖြစ်နေ ကိုကကြိုးစားပြီးတော့ရှုမှတ်တယ်ကြိုးစားပြီးတော့စိတ်တည်ငြိမ်မှုတမာရီတွေလည်းဖြစ်ခြင်းနဲ့လောဘတွေတက်နေအဲဒီတော့ကြိုးစားပြီးရှုမှတ်ပေးမယ်လို့လည်းပဲစိတ်ကစူးစီးလို့မရစိတ်တွေကပြောင်းဆန်းပြီးတော့နေတာစိတ်တွေကဟိုထွက်လိုက်ဒီထွက်လိုက်တကယ်တမ်းပြောရမယ်ဆိုရင်တဏှာကြီးရှုမှတ်တဲ့အခါမှာတခါတည်းရံမှာယောဂီပုဂ္ဂိုလ်ဟာ စပြီးတော့အာထုဇပုဂ္ဂိုလ်ဟာ59မိနစ်လောက်အပြင်ရောက်နေဘယ်နှမိနစ်လောက်ရောက်နေတာလဲဘယ်နှမိနစ်ကျန်တော့လဲအဲ့ဒါကြောချိန်လေးခြံတာလားဥချပြီးတော့မျက်စိလေးမှိတ်လိုက်တာနဲ့မတ်စိတ်ကပျောက်သွားတာအဲ့ဒီမတ်စိတ်ပျောက်သွားတာဘယ်လောက်ကြာလဲဆိုတော့နာရီထိုးမှပဲပြန်ပြီးတော့တတိယအဲ့ဒါ59မိနစ်ဓမ္မမှမမှတ်လိုက်ရတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီလောက်စိတ်တွေက ဒါပေမဲ့လို့တမာရီထူထောင်လို့မရသေးခင်မှာဒီစိတ်ကိုရှုလို့ရရလားမရသေးဘူးဒီစိတ်တွေထွက်သွားတာလုံးဝမရဘူးအဲ့လိုစိတ်တွေကစူးစီးလို့မရအောင်ကိုကစူးစမ်းပြီးရှုတယ်စိတ်တွေကထွက်စူးစမ်းရှုစိတ်တွေကထွက်အဲ့ဒီမှာကိုကစူးစမ်းရှုလေစိတ်တွေကထွက်လေဆိုတော့စိတ်ထဲမှာဒေါမနတတွေဖြစ်လာဒေါသတွေဖြစ်လာအဲ့ဒီမှာကိုကိုကိုကိုမကျေနပ်တော့ဘူး ခန္ဓာကိုယ်ကြီးကလည်းဝေဒနာတွေတက်စိတ်ကမတည်ငြိမ်နေတဲ့အခါကျတော့ခန္ဓာကိုယ်ကလည်းပဲဖောက်ပြန်နေတာတွေကအလွန်ဖြင့်အဲ့ဒီဖောက်ပြန်နေတဲ့ဝေဒနာတွေကတက်တော့ဟိုမှာကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲအဲ့ဒီမှာတရားရှုမှတ်ရတာကိုအစင်မပြေတဲ့အခါမိမိမကြင်မနှက်တွေဖြစ်ပြီးကိုယ့်ကိုယ်ဒေါသတွေဖြစ်နေတယ်။ဒါဆုံးနေတဲ့ဒေါသခေါ်တယ်။တခါတရံကြတော့လည်းပဲဘေးကပုဂ္ဂိုလ်တွေဘေးကပုဂ္ဂိုလ်တွေရဲ့အတန်ကြီးကြားနေတယ် ကိုကကြိုးစားပြီးတမာတိဖြစ်အောင်မှုအားဆိုင်ရှုနေတယ်။ဘေးကပုဂ္ဂိုလ်စကားတွေပြောတယ်။အဲဒီပြောတဲ့ပုဂ္ဂိုလ်ဒီပုံမှာတရားမကျင့်တတ်တော့စိတ်ကသူတို့စီရောက်ရောက်သွားတယ်။ညဒါကြောင့်မို့ဘုန်းကြီးတို့တရားရှုမှတ်ရင်းနဲ့လည်းပဲသာရောသံဝါစိတ်တံသာရောသံစိတ်တံဒီပါဇာနာတိဒေါသနဲ့တကွာဖြစ်တဲ့စိတ်လေးဖြစ်နေရင်လေအဲ့ဒီစိတ်ကိုရှုပါတဲ့ဒေါသစိတ်ကိုအဲ့ဒီဒေါသကင်းနေပြီဆိုရင်လည်းပဲအဲ့ဒီကင်းနေတဲ့စိတ်ကလေးကိုပဲရှုပါတဲ့ ဒီလိုပဲမောဟတွေးဝေနေရင်လည်းပဲကိုယ့်ကိုယ်ကိုလောဘဖြစ်မှမသိဒေါသဖြစ်မှမသိဘာဖြစ်လို့ဖြစ်မှမသိပဲဖြစ်နေတဲ့အခါမျိုးမှာလည်းပဲအဲ့ဒီတွေးဝေနေတဲ့စိတ်လေးကိုရှုတွေးဝေမှုကင်းနေရင်လည်းကင်းတဲ့စိတ်လေးကိုရှုအဲ့ဒီလိုစေတနုပဒနာမှာစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုတာဘာဖြစ်တိုင်းရှုတာလဲဟေးစိတ်ဖြစ်တိုင်းရှုတာဆိုတော့အဲ့ဒီစိတ်လေးဖြစ်တိုင်းရှုတာကိုဘာနုပဒနာလဲစေတနုပဒနာ အခုဘုန်းကြီးတို့ယောဂီများမှာကြည့်ပေါ့စိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုတာကောင်းတဲ့စိတ်လည်းတခါတရံမပေါ်ဘူးလားပေါ်ပါဗျာငါတရားကြီးကြိုးစားမယ်ရတဲ့ရက်ကလေးရတဲ့အချိန်လေးမအားလတ်တဲ့အချိန်လေးကမအားလတ်တဲ့အထက်ကနေပြီးတော့ကြိုးစားပြီးရှုခဲ့ဒီချိန်လေးကိုငါရအောင်ကြိုးစားမယ်အဲဒီလိုကြိုးစားပြီးရှုနေပေမဲ့လို့လည်းပဲစိတ်တွေက ပြန့်လွင့်နေတာစိတ်တွေကစူးစီးလို့မရတခါတရံကြတော့လည်းပဲအဲ့ဒီမှာ မကောင်းတဲ့စိတ်တွေကဝင်လာပြန်ရောမကောင်းတဲ့စိတ်တွေဝင်လာတယ်ဆိုတာပြင်းတဲ့စိတ်တွေအိတ်ချင်တဲ့စိတ်တွေငံမြည်တဲ့စိတ်တွေပြန်ကျင်တဲ့စိတ်တွေစသည်ဖြင့်အကြောင်းမျိုးမျိုးအဲ့လိုမကောင်းစိတ်တွေဖြစ်လာရင်လည်းပဲအဲ့ဒီမကောင်းတဲ့စိတ်ကလေးကိုရှုရမှာကောင်းတဲ့စိတ်ဖြစ်တယ်ကြိုးစားခြင်းနဲ့စိတ်ဆန္ဒတွေဖြစ်လာရင်လည်းအဲ့ဒီစိတ်ကိုရှု ကုသိုလ်ကောင်းမှုတွေပြုကျင်တဲ့စိတ်တွေဖြစ်လာရင်လည်းကုသိုလ်စိတ်တွေကိုရှုကောင်းမှုလူချင်းလူချင်းနဲ့ရှုပေးခြင်းပေးခြင်းနဲ့ရှုကြွေးခြင်းကြွေးခြင်းနဲ့ရှုအဲ့လိုကောင်းတဲ့စိတ်လေးဖြစ်တာမကောင်းတဲ့စိတ်လေးဖြစ်တာအဲ့လိုဖြစ်တဲ့စိတ်ကလေးကို ရှုနေတဲ့အခါကျတော့ဩဒီစိတ်ကလေးရဲ့ဒီမှာဖြစ်ပေါ်လာလိုက်အခုကောင်းတဲ့စိတ်လေးပေါ်လိုက်တနေ့ချမ်းမရှိတော့မကောင်းတဲ့စိတ်လေးပေါ်လိုက်စိတ်တွေရဲ့အပြောင်းလဲဟာနှေးသလားမြန်သလားမြန် အမြဲမြန်နေဒီစိတ်ပြောင်းသွားတာလေးကိုအဲ့ဒါဘလို့မှတောင်းမခံနိုင်ဘူးဘုန်းကြီးတို့တကူရာမှာဣတရေရတယ်ရှင်မမဂ္ဂလမထေရကြီးတောင်းမှာတကားတယောက်ရဲ့တရားစိတ်ပေါ့သူ့ရဲ့တရားစိတ်နဲ့ပတ်သက်ပြီးတော့အဲ့ဒီမှာရှင်မမဂ္ဂလကဟိုးဘုန်းကြီးတို့အချမ်းပုဂ္ဂိုလ်တူတယောက်မချမ်းပါတဲ့ပုဂ္ဂိုလ်တူအုပ်တယောက်ကဆုံးကတ်ခြင်းနေဆိုတော့ရက်ကတိုက် အဲ့ဒီပုဂ္ဂိုလ်ကအရင်ရဲယူထားတယ်ဟိုပုဂ္ဂိုလ်ကနောက်ကျဒါပေမဲ့မကြမ်းပါမကြမ်းပါတဲ့အတွက်ကြောင့်ဘုရားမှုရှိတဲ့တန်ဃာတော်တွေကလည်းမကြမ်းပါတဲ့ပုဂ္ဂိုလ်အထူးချီးမြှောက်ပေးခြင်းပါတယ်အဲ့လိုချီးမြှောက်ပေးခြင်းတဲ့အခါကဏ္ဍကြတော့အဲ့ဒီပထမလျှောက်တဲ့တကားကိုရှင်မမောက္ကလမထေရမြတ်ကြီးကတကားရက်ကလေးပြောင်းပေးနိုင်ရင်ပေါ့ဟိုပုဂ္ဂိုလ်ကမကြမ်းမမာ ဖြစ်နေတဲ့ကိလနာဖြစ်နေလို့ အဲ့ဒီမှာတပည့်တော်ရဲ့အသက်တပည့်တော်ရဲ့စီစဉ်တပည့်တော်ရဲ့တရားစိတ်အရှင်ပြန်အာမခံနိုင်လားလို့မေးတာအဲ့လိုရှင်ပြန်အာမခံနိုင်လားဆိုတော့ရှင်မမဂ္ဂလမထေရကြီးကတကူရာဣတိရတဲ့ပုဂ္ဂိုလ်ဆိုတော့သူ့ရဲ့အသက်ကိုကြည့်တော့လေသူ့အသက်ကမသေးနိုင်ဘူးဆိုတာသိတယ်နောက်ပြီးတော့သူ့ရဲ့စီစဉ်ဒါတွေလည်းမပြည့်စည်နိုင်ဘူးဆိုတာသိတယ်ဒါပေမဲ့သူ့ရဲ့တရားစိတ်ဒီစိတ်ကြတော့မသိနိုင်တော့ ဘုန်းကြီးတို့လောကကြီးမှာလူတွေဟာတခါတည်းမှာအခြားအခြားပုဂ္ဂိုလ်တွေလူကြတန်းကြတာလေးကို မြင်လိုက်ကြားလိုက်ရင် ကိုကိုယ်တိုင်လူကျင်တဲ့စိတ်တန်းကျင်တဲ့စိတ်တွေမပေါ်ဘူးလားပေါ်ပါဘူးခင်ဗျာအဲ့ဒီမှာဒီလူပွဲကြီးသွားပြီးတော့တခါလေစိတ်တွေပေါ်တယ်အဲ့ဒီလူပွဲရည်သည်မိုးဆက်ချပြီးအမြတ်တမ်းဝေတာရုခေါ်ပြီးတော့အဲ့ဒီကနေရည်သည်ချပွဲကဆင်းလာလို့အောက်လေကားလေးလည်းရောက်ရောမရှိတော့ဘူးအဲ့ဒါစိတ်ကပျောက်သွားပြီ ရောက်သွားပြီမြန်လိုက်တာစိုးစိုးကတရားစိတ်တွေဖြစ်တယ်နောက်တရားစိတ်တွေရှိသေးရဲ့နော်မရှိတော့မြန်လိုက်တာပျောက်သွားဒါကြောင့်မို့ဒီတရားတရားဖြစ်ပေါ်နေတဲ့စိတ်တွေကိုယ့်ရဲ့စိတ်လေးဟာကောင်းစိတ်ပဲဖြစ်စီမကောင်းတဲ့စိတ်ပဲဖြစ်စီသေချာတတိရှိတတိဆိုင်ကြည့်လိုက်ရင်ဒီကောင်းတဲ့စိတ်လေးကလည်းပေါ်ပြီးဘာဖြစ်သွားတာလဲမကောင်းတဲ့စိတ်တွေကလည်းပေါ်ပြီးဘာဖြစ်သွားတာလဲဖြောက်သွားတာကြီးတယ် အဲ့ဒီစိတ်ရဲ့လင်းမြန်မှုကြောင့်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကလည်းယဟန်တော်လေးတစ်ပါးကမြတ်စွာဘုရားကိုလျှောက်ဖူးပါတယ်အဲ့ဒီမှာမိမိကိုမိမိတရားအထုတ်တဲ့အကြောင်းကိုစောင့်ရှောက်ပြီးတော့လူတန်းနေတဲ့ဒကမာကြီးပေါ့အဲ့ဒီဒကမာကြီးကတန်ဃာတော်များကိုစွမ်းနေချက်ပြုတ်စက်ကလောင်းလှူရင်းနဲ့ပဲတရားရှုမှတ်တာနာဂံမိမညာပူညာဆက်ရောက်နာဂံတည်သွားတယ်ဘိညာဉ်နဲ့တကွာ အနာဂံတည်သွားတဲ့ခါကျတော့သူတစ်ပါးရဲ့စိတ်ဆန္ဒတွေအကုန်လုံးသိတယ်သိတဲ့ခါကျတော့အော်ငါရဲ့သားတော်ယဟန်တော်တွေဘယ်ချိန်ကများတရားဓုတွေရနေကြပါလိမ့်ကြည့်လိုက်တာတပားမှတရားမရသေးဘူးတဲ့ဓမ္မမှတရားမရသေးတဲ့အခါကျတော့အဲ့ဒီမတိကမတာတက္ကမကြီးကဆွမ်းမကြီးကဘာတွေများလိုအပ်နေလို့လဲကြည့်လိုက်တဲ့အခါကျတော့မှဩ ဘုန်းကြီးတို့စွမ်းအာဟာရနဲ့စပ်ပြီးတော့တပ်ပါရမမျှတလို့အာဟာရတပ်ပါရတပ်ပါရမမျှပဲဖြစ်ကိုယ်အလိုရှိတဲ့အာဟာရလေးမသုံးဆောင်ရကိုယ်အလိုမရှိတဲ့အာဟာရလေးသုံးဆောင်နေရအဲဒီလိုမမျှတတဲ့အတွက်ကြောင့်တရားတွေကြိုးစားပြီးမရှုနိုင်တဲ့အတွက်ကြောင့်တရားမရဒါကြောင့်အဲ့ဒီဒကမာကြီးဟာတန်ဃာတော်များလိုအပ်တာတွေကိုအဲ့ဒီညာနဲ့ကြည်ပြီးတော့ဒီယဟန်တော်များအချိုလေးလိုအပ်တယ်ဆိုရင်အချိုလေးနဲ့ အချင်းလိုအပ်တဲ့ကံမှာအချင်းလေးနဲ့ထောက်ပံ့အဆက်လိုတဲ့ပုဂ္ဂိုလ်အဆက်အငံလိုတဲ့ပုဂ္ဂိုလ်အငံအစိမ့်လိုတဲ့ပုဂ္ဂိုလ်အစိမ့်လိုဓာရီနဲ့အဲ့ဒီမှာတန်ဃာတော်တွေကိုဆွမ်းမြဆက်က လောင်းလူချက်ချက်ပြုတ်ပြီးလောင်းလူတဲ့အခါကျတော့တန်ဃာတော်တွေအားလုံးဘောဇနတပ္ပါယမျှတသွားအဲ့လိုမျှတသွားတဲ့အခါမှာတရားကိုအေးချမ်းချမ်းအားထုတ်လိုက်တဲ့အခါကျတော့ဝါတွင်းချိန်ကကာလမှာအလိုယဟနာတွေဖြစ်ကြ ဒီတန်ဃာတော်တွေကပြန်ပြီးသတင်းဝါလာကျွလို့မြတ်စွာဘုရားထံရောက်တော့ဒီအကြောင်းအရာကိုမြတ်စွာဘုရားလျှောက်သူတို့လိုအပ်တာတွေကိုဒီမာတိကာရကမာကြီးကဒီလိုလိုဖြည့်ဆည်းပူးပြီးတော့လူတန်းတဲ့အတွက်ကြောင့်သူတို့မှာကြောင်းကြမှုတွေကင်းပြီးတော့တရားကိုအေးချမ်းစွာအားထုတ်နိုင်တဲ့အတွက်ကြောင့်အခုတရားသူတွေရတဲ့အကြောင်းပေါ့အခုဒီမှာလည်းပဲ ဒီကဓမ္မယုံမာကြီးတော်မေယူကနေပြီးတော့ဥမာယောဂီတွေအားလုံးလိုအပ်တာလေးတွေချက်ပြုတ်ကျွေးမွေးလူဒန်းနေတာဖြစ်တဲ့အတွက်ကြောင့်မို့ဒီမှာမိမိတို့ဝေါဇနတပ္ပါယမျှတနေပြီဆိုရင်တရားထုတ်ရတာလည်းဘာမှကြောင်းကြမှုမရှိတော့တရားမြန်မြန်တွေ့နိုင်တယ်သိနိုင်တယ်ပေါ့အဲ့ဒါကိုလျှောက်ပြတဲ့အခါရဟန်းတော်900ကမြတ်စွာဘုရားလျှောက်ပြတဲ့အခါဘေးမှာမလန့်မကန့်မှာထိုင်နေတဲ့ရဟန်းတော်လေးတစ်ပါးကြားဟာဟန်ကြတာပဲ ဘာပဲစားခြင်းစားခြင်းစားခြင်းတာတွေအကုန်လုံးအဲ့ဒီဒကမာကြီးကလှူတဲ့ငါတော့အဲ့ဒီနေရာသွားမှပဲကိုလိုလေးတပိတ်ပိုက်ပြီးတော့အဲ့ဒီနေရာသွားရောမြတ်စွာဘုရားကတော့ပြီးအဲ့ဒီနေရာသွားသွားပြီးတရားအထုတ်အဲ့ဒီမှာတရားအထုတ်ဖို့အကြောင်းကိုရောက်တဲ့အခါကိုလိုလေးကစဉ်းစားတယ်စိတ်ကဟောငါ့ကိုငါရောက်နေတာကိုသိပြီးတော့ဒကမာကြီးက ကြောင်းတန့်ရှင်းပေးဖို့လူတယောက်တော့လွတ်လိုက်ရင် ကောင်းမှာပဲလို့စိတ်ကညွှန်းလိုက်တာဟောတခါတယောက်ရောက်လာမကြဘူးတခါတယောက်ရောက်လာရောက်လာပြီးတဲ့အခါကျတော့အဲ့ဒီမှာကြောင်းတန့်ရှင်းရေးတွေလုပ်ပြီးအဲ့ဒီမှာတန့်ရှင်းရေးတွေလုပ်ပြီးသွားပြီးတော့ဩငါလည်းမုံမပန်းပန်းနဲ့ရောက်လာညနေပိုင်းမှာ ဖြိုရည်လေးလာကန့်ရင်ကောင်းမှာပဲလို့စိတ်ကညွှန်းလိုက်တာမကြဘူးဖြိုရည်လာကန့်ကိုတော်လေးတောင်းတတာတွေအကုန်ရတယ် တော်တော်ကိုသဘောကျနေတယ်အဲ့ဒီအချိန်မှာနောက်ရက်မနေ့ရောက်တဲ့အခါကာလကြတော့မနေ့အာယုံဆိုရင်ဗာလေးအတုပ်ကလေးဘယ်လိုအတုပ်ကလေးပုံပြရရင်ကောင်းမှာပဲဆိုအတုပ်ကလေးလာကတ်ဆိုဆိုရင်လည်းမိမိလိုရှိတာလေးတွေကိုသူစဉ်းစားစဉ်းစားပြီးတော့ဒါလေးလာကတ်ရင်ကောင်းမှာပဲဆိုအဲ့ဒီသူစဉ်းစားလိုက်တဲ့သူတောင်းတလိုက်တဲ့အတိုင်းအကုန်လုံးဒကမာကြီးကလာပြီးပို့ပြီးကတ်တော့ပြန်ပြီးစဉ်းစားလိုက်တယ်ဟာတော်နေကြငါပုထုဇဉ်ရဲ့စိတ်ဆိုတာ ကောင်းတဲ့စိတ်ပေါ်တယ်လို့မကောင်းစိတ်တွေရောမပေါ်ဘူးလားอืมငါမကောင်းတဲ့အကြံစီတွေမကောင်းတဲ့စိတ်တွေဝင်လာရင်ငါတော့ကိုတို့ကိုတယ်နဲ့မိတော့မှာပဲအဲ့တော့မဖြစ်ဘူးဒီကမာကြီးနဲ့လွတ်ရပြေးမှာပဲဆိုကြောင်းပြန်ပြေးတာတပိတ်ပိုက်ပြီးတော့အဲ့ဒီမှာတပိတ်ပိုက်ပြီးတော့ကြောင်းပြန်ပြေးကြောင်းပြန်ပြေးမြတ်စွာဘုရားဟဲ့မောင်မစင်းဘာလို့ပြန်လာတာလဲဆိုဓမ္မဘုရားဓမ္မကြီးက သူတစ်ပါးရဲ့စိတ်ကိုအကုန်လုံးသိနေပါတယ်ဗျာအကုန်လုံးသိနေတဲ့အတွက်ကြောင့်တပည့်တော်တို့ပုထုဇဉ်ဆိုတာက ကောင်းစိတ်ပေါ်ရင်လည်းတော်ရဲ့မကောင်းစိတ်တွေပေါ်နေရင်ကိုတို့ကိုယ်တွေနဲ့မိမှာစိုးလို့တပည့်တော်အဲ့ဒီနေရာကိုမနေရဲလို့ပြန်လာတာပါဗျာဆိုတော့မြတ်စွာဘုရားကချက်သားတဲ့တင်းနဲ့တင့်လျော်လျောက်ပတ်တဲ့မြတ်တဲ့တပ်ပါရမြတဲ့ကြောင်းဟာနေရာဟာအဲ့ဒီနေရာပဲ သင်အဲ့ဒီနေရာသွားမှတရားရမှာဒါကြောင့်အဲ့ဒီနေရာကိုပြန်ဆိုပြီးပြန်လွှတ်လိုက်တာပြန်လွှတ်လိုက်တဲ့အခါကလည်းကြတော့ကို့မှာအမြဲတမ်းစောင့်ကြည့်နေတဲ့ပုံကိုရှိနေတော့ပို့ပြီးတော့တတိမဆိုင်ဘူးလားပို့ပြီးတော့တတိဆိုင်ရမကောင်းတဲ့စိတ်တွေဝင်လာမှဆိုတဲ့အတွက်ကြောင့်အဲ့ဒီစိတ်မဝင်အောင်အထူးတတိပြုပြီးတော့ရှုမှတ်ရမယ့်အမှတ်တရားတွေကိုအမြဲတမ်းကိုတတိနဲ့ကပ်ပြီးရှုဘယ်မှထွက်စိတ်ကဘယ်တွေးစိတ်တွေမဝင်လာနိုင်အောင် အဲ့ဒီမှာရှုမှတ်တဲ့စိတ်ကြီးတွေထိုင်လေရှုမှတ်စေရလေရှုမှတ်စေသွားလေရှုမှတ်စေစားလေရှုမှတ်စေအိပ်လေရှုမှတ်စေအဲ့ဒီမှာအထူးကြောင့်ကြစိုက်ပြီးတော့ရှုမှတ်ပွားများအားထုတ်လိုက်တာမကြာမီမှာပဲအဲ့ဒီယဟန်တော်လေးဟာကိရိတာအသောကုန်ခံယဟန်တာဖြစ်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုယ့်ရဲ့စိတ်ကလေးတွေမကောင်းတဲ့စိတ်တွေမဝင်လာနိုင်အောင်ရှုမှတ်စိတ်လေးကြီးတဲ့မြဲနေအောင်ပို့ပြီးတော့ဝရိယလေးစိုက်ပြီးကြိုးစားရင်တရားသိဉာဏ်တို့တွေမြန်မြန်ကြီးရောမရနိုင်ဘူးလားဗျာ။ ရနိုင်ပါတယ်ဒီစိတ်လေးတွေကောင်းစိတ်ဖြစ်တော့လေဒီမှာတော့သတိပဋ္ဌာန်နည်းရအဲ့ဒီကောင်းစိတ်လေးကိုပဲရှုသွားပါဖြစ်ပြမြင်အောင်မကောင်းတဲ့စိတ်လေးတွေဖြစ်ပေါ်လာရင်လည်းအဲ့ဒီမကောင်းတဲ့စိတ်လေးတွေဖြစ်ပြီးပြတ်သွားတဲ့သဘောလေးတွေမြင်လာအောင်သိချာရှုပါအဲ့ဒါမြင်ပြီဆိုရင်ဒီမရဲတဲ့အနိစ္စနုပဒနာဉာဏ်ပေါ်ပြီဆိုရင်ဟရနိစ္စတန်ဒုက္ခတန်ဒုက္ခတရဏတ္တဆိုတဲ့အတိုင်းဒုက္ခအနတ္တတရားတွေအားလုံးပေါ်လွင်လာပါလိမ့်မယ်။ အဲ့ဒီဉာဏ်นี่ပြည့်စုံလာတဲ့အခါကျတော့ပယ်ကွာခြင်းကိစ္စဖြစ်တယ်မမြဲတာကိုတွေ့တဲ့အတွက်ကြောင့်မြဲတယ်ဆိုတဲ့နေဆာပယ်ပြီးဖြစ်သွားတယ်ဆင်းရဲတာကိုတွေ့တဲ့အတွက်ကြောင့်မို့ဒုက္ခဒုက္ခဆိုတဲ့ချမ်းသာတာပယ်ပြီးဖြစ်သွားတယ်အစိုးမရတဲ့သဘောကိုတွေ့တဲ့အတွက်ကြောင့်မို့အစိုးရမှုဆိုတဲ့အတ္တပယ်ပြီးဖြစ်သွားတယ်အတုပမြင်တဲ့အတွက်ကြောင့်တုပဆိုတဲ့တင့်တယ်မှုတွေအားလုံးပယ်ခွာခြင်းကိစ္စပြီးသွားတယ်ဒါကြောင့်ဒီစိတ်လေးတွေရှူတိုင်းရှူတိုင်းဟာလည်းပဲအဲ့ဒီလိုအမှန်တိုင်းသိအောင်မရှူရဘူးလားဗျာ။ ဒီတိုင်းရှုရင်လည်းပဲတရားတွေမတွေ့နိုင်ဘူးလားတွေ့သွားနိုင်တယ်နောက်ပြီးတော့ဓမ္မ ानु ပတနာဘာနုပတနာလဲဓမ္မ ानु ပတနာဆိုတာကတော့သဘောပဲသဘောပဲသဘောတရားလေးတွေကိုမြင်အောင်ရှုရမှာပဲဓမ္မ ानु ပတနာဒါလေးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကစံပူလေးရေးထားတယ်ကဒါလေးဆိုရသဘောတရားသဘောတရားရှင်ပေါ်ညာရှင်ပေါ်ညာပိုင်းခြားသိရမည် သဘောတရားထင်ပေါ်ညာပိုင်းခြားသိရမည်ဆိုပါအေးသဘောတရားလေးတွေကိုမိမိတို့ပိုင်းပိုင်းခြားခြားသိအောင်ရှုသွားရမယ် ခုဘုန်းကြီးတို့ယောဂီများဒီမှာထိုင်ပြီးတော့ကာယ ानु ပဒနာနည်းနဲ့ကိုယ်မူရာလေးရှုနေတယ်ရှုနေရင်ကခံစားမှုဝေဒနာလေးတွေမပေါ်ဘူးလားပေါ်တော့လေဝေဒနာမရှိဘူးလားအဲ့ဒီလိုပဲစိတ်လေးတွေကတခါလဲဖြစ်ပေါ်လာရင်စိတ်လေးထွက်သွားရင်ထွက်စိတ်ကလေးစဉ်းစားရင်စဉ်းစားစိတ်ကလေးစိတ်လေးဖြစ်တိုင်းဖြစ်တိုင်းရောမရှိရဘူးလားဒီလိုပေါ်တဲ့အာယုံလေးတွေကိုရှုနေတဲ့အခါမှာနားထဲမှာ ဒီရှုနေရင်ကနေပြီးတော့အတန်အာယုန်လေးတွေသက်ရှိတန်လေးတွေသက်မဲ့အတန်လေးတွေဒီတန်အာယုန်လေးတွေရောမကြားရဘူးလားဟေးကြားလာရင်လည်းအဲ့ဒီကြားတဲ့အတန်လေးကိုရှားတယ်ကြားတယ်ညံလေးလှည့်ပြီးတော့နားဘက်ကိုသွားပြီးတော့ညံလှည့်ပြီးရှုလိုက်တာကြားတယ်ကြားတယ်ရှုလိုက်အဲ့ဒီကြားတဲ့အတန်လေးတွေကင်ပြဆုပ်ပြလို့ရရလားမရဘူးသဘောပဲအဲ့ဒီလိုပဲမိမိရဲ့ဒီမှာရှုမှတ်နေတဲ့အခါမှာတရားအာယုန်ထဲမှာ မိမိတို့ဒီမှာတမာရီဖြစ်လို့အာယုံထင်တာပဲဖြစ်စီသို့မဟုတ်ကိုယ့်ရဲ့အတွေးစိတ်ကြောင့်အာယုံလေးတွေပေါ်လာတာပဲဖြစ်စီမြင်လာတဲ့အာယုံလေးတွေကိုဘာပဲမြင်မြင်ကောင်းတဲ့အာယုံမြင်မြင်ဆိုတဲ့အာယုံမြင်မြင်ပေါ့ဘုရားကြောင့်ကံမြင်မြင်သို့မဟုတ်လူသေးကောင်အပုတ်ကောင်ရိုးစုစသည်ပဲမကောင်းတဲ့အာယုံမြင်မြင်မြင်လာရင်လည်းပဲကိုကမြင်တယ်မရှိရဘူးလားအဲ့ဒီအာယုံလေးကိုရောကင်ပြဆုပ်ပြလို့ရရင်လားမရဘူးသဘောပဲအဲ့ဒီလိုပဲနှာဝမှာမှွေတဲ့နန္နာလေးတွေရှိတယ် အဲ့ဒီမွေးမှုနံမှုလေးတွေကိုလည်းပဲသူ့ရဲ့ခံစားနေရတဲ့သိနေတဲ့အတိုင်းလေးပဲမွေးရင်လည်းမွေးတယ်မွေးတယ်ရှုနိုင်ရင်လည်းနိုင်တယ်ရှုအဲ့လိုရှုနေတဲ့အခါမှာလည်းပဲဒါလေးတွေကကိုင်းပြဆုပ်ပြလို့မရနိုင်တဲ့အတွက်ကြောင့်သဘောလေးတွေပဲအဲ့လိုမြင်ကြကြားကြနံကြစားကြတွေးထိကြစေကုစဉ်းစားကြံစည်ကြအာယုံနဲ့တွာတာဆုံကိုင်းဆုံကိုင်းလေးတွေကိုရှုနေပါနောက်ပြီးတော့တမာရီတရားအားကောင်းလာတဲ့ပုဂ္ဂိုလ်ဆိုရင်လည်း ဖောင်းမှုပိန်မှုအာယုံကို ရှုနေတာဆိုရင်တောင်မှပြဉ္ညာတရံပြောက်ပြီးတော့ပရမန်တင်းလာတဲ့သဘောလေးဖောင်းနေဆိုရင်တင်းလာတဲ့သဘောလေးပိန်နေဆိုရင်ရော့သွားတဲ့သဘောလေးအဲ့ဒီသဘောလေးမြင်နေပြီဆိုရင်လည်းပဲဓမ္မနုပဒနာပဲသဘောအာယုံလေးရှုနေတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာသဘောတရားလေးတွေရှုတဲ့အခါမှာတေချာထက်ခါထက်ခါထက်ခါထက်ခါရှုနေပါရှုလို့အဲ့ဒီပုံမှာရှုစိတ်လေးစွစွမြဲမြဲကပ်ပြီးတော့ဒီနေပြီဆိုရင်ကတော့အဲ့ဒီ မြင်တဲ့အာယုံပဲဖြစ်စေကြားတဲ့တန်အာယုံပဲဖြစ်စေနာနဲ့အနတ်အာယုံပဲဖြစ်စေဘာပဲဖြစ်ဖြစ် ရှုနေရင်ပေါ်ပြီးပြောင်းဖြစ်ပြီးပြည့်နေလို့မြဲတာ တွေ့မလားမမြဲတာတွေ့မလားအေးမမြဲတဲ့သဘောတွေကြီးတွေတွေ့နေမှာဒီတိုင်းပဲဝိပဿနာဉာဏ်တွေကဒီတိုင်းဖြစ်လာမှာဒါဓမ္မနုပဒနာဆိုတာကတော့သတိပဋ္ဌာန်တရား၄ပါးထဲမှာအချုပ်တရားပဲသူဟာအချုပ်ပဲသဘောလေးတွေတွေ့ပြီဆိုရင်ဒီပုဂ္ဂိုလ်တရားတွေ့နေတာပဲ သဘောကိုမြင်နေပြီသဘောရှုနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုတရားတွေ့တရားသိတရားမြင်နေတဲ့ပုဂ္ဂိုလ်ပဲတရားဆိုတာသဘောပဲသဘောဆိုတာတရားပဲဒါကြောင့်မို့တရားသိကျင်တဲ့ပုဂ္ဂိုလ်မြင်ကျင်တဲ့ပုဂ္ဂိုလ်ကသဘောကိုမြင်အောင်ရှုရဘာကိုမြင်အောင်ရှုရတာလဲအေးသဘောမြင်တဲ့ပုဂ္ဂိုလ်ဟာတရားမြင်သွားပြီသဘောတွေ့တဲ့ပုဂ္ဂိုလ်ဟာဘာဖြစ်ဘာတွေ့ပြီတရားတွေ့သွားပြီပဲဒါပဲသဘောလေးတွေတွေ့ရင်တရားတွေတွေ့နေပြီ အဲ့ဒီသဘောလေးတွေကိုမြင်အောင်ကြည့်ဘာတရားတွေတွေ့တာလဲဆိုရုပ်တရားနံတရားတွေ့တာဘာတရားတွေတွေ့တာလဲအဲရုပ်တရားနံတရားလေးတွေတွေ့နေတာအဲ့ဒီသဘောလေးတွေကလည်းပဲရှူတိုင်းရှူတိုင်းမြဲတာလားမမြဲတာလားမမြဲဘူးဒီသဘောတရားလေးတွေကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြည့်ဖြစ်ပြီးပြည့်ဒီသဘောကြီးတယ်ပဲအဲ့ဒါလေးတွေမြင်နေရပြီဆိုတော့ဟောမမြဲတဲ့အနိစ္စနုပဒနာဉာဏ်นี่အားပြည့်တဲ့ခါကျတော့ဒုက္ခအနတ္တနုပဒနာဉာဏ်นี่မပေါ်နိုင်ဘူးလားဗျာ ဟေဒီနတ္တနုပဒနာဉာဏ်นี่အားပြည့်ပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စဲသွားတယ်အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်မတွေ့ရဘူးလားဒီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရား၄ပါးကို ရှုတဲ့အခါကာလမှာတပေါင်းနဲ့ပေါင်းရှုရမှာလားထင်ရှားပေါ်ရာရှုရမှာလားအဲ့ဒါလေးကိုပဲသဘောပေါက်ဖို့ပဲရည်ကြည်ပါတယ်မိမိတို့ရှုမှတ်နေတဲ့တရားဟာမဟာတတိပဋ္ဌာန်တရားဆိုတာလေးကိုသဘောပေါက်နေဖို့ပါ ချို့ကမသိဘူးပေါ့လေတရားအထုတ်သွားတယ်ပြမသွားတယ်ရှင်မင်းဝန်ဆရာတော်ဗာတရားတွေပြတယ်ဖောင်းနာပိန်တာဗာတရားတွေဟောလဲဖောင်းနာပိန်တာတကယ်တမ်းကျတော့ဒီဖောင်းမှုပိန်မှုဟာလည်းပဲတတိပဋ္ဌာန်နဲ့ပြောရင်ဗာတတိပဋ္ဌာန်လဲကာယ ानु ပါဒနာဟောအခုတရားမှုမိမိတို့ရှုနေတာတတိပဋ္ဌာန်တရားကို ရှုနေတာဘာကိုရှုနေတာလဲေးသတိပဋ္ဌာန်တရားကိုရှုနေတာအဲ့ဒီမှာမေးတဲ့ပုဂ္ဂိုလ်ကသတိပဋ္ဌာန်တရားဘယ်နှပါလဲ၄ပါးရှိတယ်ပြောရုံ အဲ့ဒီ၄ပါးပေါင်းရှုတာလားဘယ်လိုရှုတာတုံးဆိုတော့ဟောထင်ရှားပေါ်ရရှုတာပေါ်ခိုက်ပေါ်ခိုက်ကလေးဖြစ်ခိုက် ဖြစ်ခိုက်ကလေးဘုန်းကြီးတို့ဒီမှာအချင်းချုပ်ကပါလဲဆိုရင်ဘူတံဘူတာတောပတ္တိတရားရှုတာဘူတံဖြစ်နေတာကိုဘူတာတော်ဖြစ်နေတဲ့အတိုင်းပတ္တိရှုတယ်။ဝိပဿနာရှုတာမဖြစ်တာရှုတာလားဖြစ်တာရှုတာလားမရှိတာရှုတာလားရှိတာရှုတာလားမပေါ်တာရှုတာလားပေါ်တာရှုတာလားဒါကိုရှုရင်းနဲ့ပဲနိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလား ဘုန်းကြီးတို့ကျေးဇူးရှင်တီးလုံးဆရာတော်ဘုရားကြီးရဲ့တပည့်ဖြစ်တဲ့မင်းကွန်းတော်ရဆရာတော်ကြီးအဲ့ဒီမင်းကွန်းတော်ရဆရာတော်ကြီးတရားပြအဲ့ဒီနာမှာကျောင်းရဲ့အနီးနားမှာစာကျင့်နေတယ်မင်းကွန်းဇေတဝန်ဆရာတော်လောင်းလျာမင်းကွန်းဇေတဝန်ဆရာတော်လောင်းလျာဖြစ်တဲ့ပုဂ္ဂိုလ်ဟာစာပေတွေတင်းကျပ်နေခြင်းညာခြင်းနေမှာအညာမှာစာရေးချက်တော့ဆရာတော်ကြီးကမေးတယ်မောင်မစင်းနဲ့ဘာလိုချင်လို့ဒီလောက်ဒီအောင်စာတွေက နေမှာညမှာမနာတမ်းကျင့်နေရတာလည်းမေးတော့အဲဒီမှာဥစဉ်လေးဖြစ်တဲ့ဒီဥနာရရဟာလည်းပဲတပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာလို့သူကလည်းရှောက်လိုက်တယ်လွယ်လွယ်ပဲအဲ့ဒီမှာဆရာတော်ကြီးကနိဗ္ဗာန်လိုချင်တာများกว่าတဲ့ဘူတံဘူတတောပတ္တိဆိုရင်နိဗ္ဗာန်ရပါတယ် ဆိုလိုရင်းအဓိပ္ပာယ်ကတော့ရှိနေရင်ရှိနေတာလေးကိုရှုသွားရင်မင်းနိဗ္ဗာန်ရပါတယ်ဖြစ်နေတာလေးကိုရှုသွားရင်နိဗ္ဗာန်ရပါတယ်ပေါ်နေတာလေးရှုသွားရင်နိဗ္ဗာန်ရပါတယ်လူရင်းချင်းချုပ်ကတားမယ်ဒါကြောင့်မို့အခုဘုန်းကြီးတို့ယောဂီများဒီပေါ်တဲ့သတိပဋ္ဌာန်၄ပါးမှာဘယ်သတိပဋ္ဌာန်တရားထင်ရှားတယ်ဘယ်သတိပဋ္ဌာန်အာယုံကပေါ်တယ်အဲ့ပေါ်လာတဲ့သတိပဋ္ဌာန်အာယုန်တိုင်းကိုမလွတ်အောင်တတိဥစည်းတဲ့စိတ်နဲ့ရှုမှတ်သွားရင် တတိတမာရီအားတွေအားကောင်းထက်သန်စွာရလာတဲ့အခါကျတော့ဟောယုံနာဖြစ်ပျက်ကစပြီးဝိပဿနာဉာဏ်နေမပေါ်နိုင်ဘူးလားဗျာဒီဉာဏ်နေအစဉ်စဉ်ရင့်ကျက်အားပြည့်ပြီဆိုရင်ကတော့မညာပူညာဖြင့်နိဗ္ဗာန်မျက်မှောက်မပြုနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ဓမ္မစက်ကုဓမ္မမိသားစုများ အားလုံးဟာဒီတိရိပ္ပံတရား၄ပါးကိုပေါ်တိုင်းမပြတ်တတိကပ်ပြီးတော့ရှုမှတ်ပွားများအထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း